الحمد لله رب العالمين والصلاة والسلام على رسول النبيين وأمتهم الأجمعين أما بعد فأعوذ بالله من الشيطان الرجيم بسم الله الرحمن الرحيم رب اشرح لي صدري ويسر لي أمري واحلل دم من لسان يفقه القول وقال الله تعالى في القرآن ذي الذكر وكذلك أوحينا إليك روحا من أمرنا ما كنت تدري ما الكتاب ولا الإيمان ولكن جعلناه نورا نهدي به من نشاء من عبادنا وإنك لتهدي إلى صراط مستقيم صدق الله العظيم السلام عليكم ورحمة الله وبركاته وعليكم السلام ورحمة الله وبركاته ဒေတာတဲ့လူကြီးများခင်ဗျာလူဖြစ်ခြင်းနဲ့လူတာဝန်ဆိုတဲ့ဒီကောင်းစဉ်လေးဟာပြောဆိုလိုက်တဲ့နေရာမှာတော့ဘယ်တော့မှကြီးကြီးကျယ်ကျယ်လေးလေးနက်နက်မရှိတော့ဘူးလို့ကျွန်တော်တို့ထင်ရပါတယ် ဒါပေမဲ့လို့လူပြည့်ချင်းနဲ့လူတာဝန်ဆိုတဲ့ဒီကောင်းတဲ့အောက်မှာကျွန်တော်တို့ကျမ်းမြတ်ကုရ်အာန်ရဲ့လမ်းညွှန်မှုတရားလုံးကိုတင်ပြလို့ရဘာကြောင့်လဲဆိုတော့အလရှိ ကဘာမြေကြီးပေါ်မှာဖြစ်ထွန်းစေခဲ့ပြီးတဲ့နောက်မှာကျွန်တော်တို့ရဲ့လူသားအသွင်နဲ့ဝေးပွားလာခြင်းကနေပြီးတော့ပဲလူတာဝင်ဆိုတာတွေဟာကျွန်တော်တို့မှာတခါတည်းပါရှိလာပြီးတာဖြစ်နေတာတဲ့လူကြီးများခင်ဗျာ တစားဆင်ထားပါတယ် ပြည်လုံးလျာအတုံးချဖို့အကြိမ်ပေါင်း900ကျော်ဂရိပေးတိုးထားတာဖြစ်ပါတယ် ခြားခြားပုံပေါ်နိုင်မှာဖြစ်တယ်အဲ့ဒီလိုကုရ်အာန်ကနေပြီးတော့ဆင်ញံတော်တရားအတုံးချဖို့ပေးထားတဲ့ဒီတာဝန်ကိုလက်ွယ်ပြုပြီးတော့ဆင်ញံတော်တရားအတုံးမချရင်ဘာဖြစ်မလဲဆိုတာကိုကုရ်အာန်ကဥလာအိကကန်အန်အာမ်ဆိုတဲ့ ပြောရရင်တော့လူအဖြစ်မွေးပွားလာပါလေရဲ့တရိစ္ဆာန်နဲ့အစင်းရင်းပူသွားတယ်လို့ ကုရ်အာန်ကပုံပေါ်ပြတဘောကအတိမင်းတွေကိုပိတ်ဆို့ထားပြီးအလာဘာပြောပြောယုံလိုက်ကြတဲ့လူသားမျိုးတွေမဟုတ်ဘူးတဲ့ဒါမုံမင်းရဲ့ပုံကြီးကိုပြကျွန်တော်တို့ကအလာပြောရင်အကုန်လုံးနားထောင်လိုက်ဆိုပြီးတော့မျက်စိစုံမိတ်ပြီးတော့အဲ့ဒါအမှန်မှနံပါတ်1အလတရားကိုစော်ကားတာနံပါတ်2ကမိမိရဲ့လူဖြစ်မှုကိုပုပ္ပကပြုတ် ။ဘာကြောင့်လဲဆိုတော့အလ္လာဟ်ရဲ့တရားမှာအကျိုးနဲ့အကြောင်းနဲ့မရှိမရှိတဲ့အရာဆိုလို့ဘာမှမရှိဘူး။ဟာဘာတော့တော့နားထောင်လိုက်ဆိုတာကကျွန်တော်တို့အင်မတန်မှအာနာရှင်ဆန်တဲ့ဝါဒအလ္လာဟ်ရှင်မြတ်ဟာလူတရားကို ဒါတော့ပါလို့ပြောပြသွားရင်အဲ့ဒီဟာလုံချင်းအဖြစ်မင်းအတွက်ဘယ်လိုမျိုးအကျိုးရှိတယ်လဲဆိုတာကိုတခါလေးပြောပြပြီးတော့လူပြောက်ကိုဒါမလုပ်နဲ့လို့တားပြီးသွားရင်အကယ်၍များမင်းလုံးရင်ဘာတွေဖြစ်လာမလဲဆိုတော့ပြောပြအဲ့ဒီအတွက်ကျွန်တော်တို့တတ်တည်အထောက်ထားတွေရှာခိုင်းနေကျွန်တော်တို့ရဲ့ရှင်ရုံတရားတွေအတုံးချတယ်ဒါကြောင့်မလို့ ဘုံကြီးဟာတဲ့အလ္လာဟ်ရဲ့အာယတ်တွေနဲ့ဆုံးမခံလိုက်ရတဲ့အခါတိုင်းမှာသူတို့ဟာစင်ရင်မှုကင်းမဲ့ဘွာအဲ့ဒီအာယတ်တွေကိုနာခံလည်းမရှိဘူးအတိအမြင်တွေကိုပိတ်ဆို့ထားပြီးဘာတော့ပြောယုံကြည်တဲ့လူတန်းစားမဟုတ်ဘူးလို့ကုရ်အာန်ကပြောတယ်ဒီအာယတ်ကကျွန်တော်တို့အချက်တစ်ချက်ကိုပြရနံပါတ်1 စင်ရင်လုံးတရားအသုံးချမှုဟာလူသားတွေကျင့်သုံးရမယ်အမလ်တရားဖြစ်တယ်ဆိုတာသိရဒါအမလ်ပဲဒီကနေ့ကျွန်တော်တို့ကိုမေးတယ်ခင်ဗျားတို့ကုရ်အာန်ကုရ်အာန်ပြောနေတယ်ကုရ်အာန်ထဲမှာဘာတွေအမလ်လို့ပါတယ်လဲလို့မေးအဲ့ဒီမင်းညာနဲ့ပုံအားလုံးတွေ့ကျွန်တော်ဒီနေရာကနေပြီးတော့လက်ဆောင်ပါလိုက်ပါတယ်မိမိရဲ့စင်ရင်လုံးတရားကိုကျင့်သုံးခြင်းဒီကုရ်အာန်ကယဉ်လို့နဲ့အမလ်ပါဘယ်တော့အမလ်လဲဆိုရင်အာမာလုဆွာလီဟာ 如果伊在碰桥来澳，路边搭澳，这都开下来。果然果然也这都开。过来我人都不话嘛，抢嘛。这都经验，不要过，不要水。吃你侬的洋货，东厂全部是侬不要。但哈，这个路也卢比钱也包干哩，只要来的，卢达问题啊。 ဒီလိုမှမဟုတ်ဘူး။ဥလာအီကကတ်အန်အာတရိစံနဲ့အစင်ကြီးတူတဲ့ပခုံးနှစ်ဖက်ကြားခေါင်းပေါက်ပြီးခြေနှောင်းနဲ့လမ်းလျှောက်တဲ့ဒရဝါတကောင်လို့အလရှင်မြတ်ကသတ်မှတ်လိုက်။တကယ်တော့အတမပိဒါ။တမပိဒါပဲဥလာအီကကတ်အန်အာဆိုကြတဲ့ကသတ်မှတ်လိုက်ပြီ။ဘယ်သူတွေကြိုက်ကြိုက်မကြိုက်ကြိုက်တတ်မှတ်မှမတတ်မှတ်မှ ဆယ်နှစ်လောက်တရားအတော့မချတာနဲ့လူဟာမိမိကိုယ်ကိုတရိစ္ဆာန်ရဲ့အဆင့်စီကိုရှင်းပေါ်လိုက်တာလို့ကုရ်အာန်ကပြဋ္ဌာန်းတတ်မှတ်တယ်။နံပါတ်1ကုရ်အာန်ဟာလူစင်လုံးတရားနဲ့လုံးဝကိုက်ညီတဲ့လမ်းညွှန်ချက်ဖြစ်တယ်။ဟာလားဒီဆူရာ25အာယတ်93ရကျွန်တော်တို့သိနေရ။ဟာကုရ်အာန်ဒီလူစင်လုံးတရားနဲ့လုံးဝကိုက်ညီတဲ့လမ်းညွှန်ချက်ဖြစ်တယ် မှန်တော်များချီးမြှင့်ခံကြရတဲ့ဝတ်ကြီးလူဘဝလမ်းတော်ကိုအလ္လာဟ်ကရူးဆိုတဲ့နာမဝိသေသနာနဲ့တရားဆင်တာ။ဘာကြောင့်လဲဆိုတော့လူသားရဲ့လူဖြစ်ချင်းမှာဒီရူးကနေပြီးစင်ရင်တော်တရားကိုပေါက်ပွားစေလိုက်တဲ့အခြေခံသဘောတရားတစ်ခုရှိတယ်။အဲ့တော့အဲ့ဒီစင်ရင်တော်တရားနဲ့ကိုက်နေတဲ့လမ်းညွှန်မှုဖြစ်ဖို့အတွက်အဲ့ဒီလမ်းညွှန်မှုမှာလည်းရူးဆိုတဲ့အရည်အသွေးရှိရမယ်လို့ပြောတယ် ဒါကြောင့်အလရှိထတော်ဘာကနာမယလမ်းညွှန်မှုတွေရူဆိုတဲ့အစင်တစားအကြီးအသွေးတွေအလရှင်မြတ်ကဒဇာစီရင်ထားပါတယ်ဟဲ့ဆိုလိုတာကအလပုထပေးတဲ့လူဘဝလမ်းညွှန်ရှင်မြတ်ဥပဒေမှန်သမျှဟာလူရှင်မြတ်လုံးတရားနဲ့ညီညွတ်ယုံမြတ်ကရှင်မြတ်လုံးတရားကိုအမြဲတမ်းရှေ့ဆောင်နိုင်တဲ့အရေးသွေးရှိတယ်လို့ကုရ်အာန်ကပြော နေရာမှာအထူးတတိပြုဖို့လိုတာကမိမိရဲ့စင်ကိုဘုရားကိုအကြောင်းပြုပြီးတော့ဝဟီကိုနားတဲ့သဘောပေါက်အောင်လုပ်ဖို့ဆိုတာပဲကျွန်တော်တို့က နာတော့မှပွင့်လာခဏနာရီပြောပြရစာရေးလာတာပွင့်တယ်ဘာလို့ပွင့်လေးလေးဝင်ခါရရင်ကုရ်အန်ထဲမှာလူသားတွေဘက်ကနေမဖော်ထုတ်နိုင်သေးတဲ့တေယိုရီတွေအနှစ်သာရတွေကျွန်တော်အများကြီးရှိပြီကုရ်အန်ထဲဟာဒါကဘာပေါ်ပြနေတယ်လဲဆိုတော့လူသားရဲ့စေတနာတရားလူသားရဲ့အသိပညာရှာ အနေထားတရက်ကဘာလဲလို့မေးရင်မွတ်စလင်တွေဟာကုရ်အာန်ကိုအတိတ်ပဲနားမလည်ပဲနှစ်ပေါင်း800 900လောက်အထိဒီတိုင်းထားခဲ့ကြအဲ့ဒါအစိုးရကိုဘာအတွက်လဲကုရ်အာန်ထဲမှာရှိတဲ့ theory တွေအနှစ်သာရတွေမဖော်ထုတ်နိုင်တဲ့အကြောင်းတရားဆက် ညီတော်မဖြစ်စေခေတ္တလာတုံးတက်လာတာနဲ့အမျှကုရ်အာန်ကညီညွတ်တဲ့ theory တွေကိုကျွန်တော်တို့သာသာပေါ်ထုတ်လာနေကြပါအဲ့ဒီလိုပေါ်ထုတ်ကြတဲ့ပညာရှင်တွေကိုလည်းကျွန်တော်တို့ကဒီနေရာကနေပြီးတော့ကျေးဇူးတင်ရကျွန်တော်ကျေးဇူးတင်ကြောင်းဒီနေရာကပြောဒါပေမဲ့လို့ theory ကိုပေါ်ထုတ်ပြီးကုရ်အာန်မှန်ကန်အောင်တတ်သိပြရုံနဲ့ကိစ္စကပြီးမတော့ဘူး ရှားရဲ့အနှစ်သာရတွေကိုရ်အာန်ရဲ့ theory တွေကိုတိုက်ပါနဲ့စမ်းစစ်ဖော်ထုတ်ပြလိုက်ုံနဲ့ကျွန်တော်တို့ရဲ့ကိစ္စပြီးမတော်ဘူးကျွန်တော်တို့တာဝန်ကျေမတော်ဘူးလူကြီးများများစဉ်းစားကြည့်ပါတမန်တော်များငြိမ်းချမ်းမှုနဲ့တည်ဆုံမှုနဲ့ဆဟာဘာတွေရဲ့ခင်မှာ gas မြင့်ချတော့မပေါ်သေးဘူးအဲ့ဒါတိုက်ပန်ဆိုတာ ကျွန်တော်တို့ဒီမှာ14နှစ်ရှိကျွန်တော်တို့မှာမေမေရရကုရမရပုံဖော်လိုက်တဲ့ဥစ္စာဘာမှတော့ခနဲ့နေမပြနိုင်ဘူး။ဘာကြောင့်လဲအဲ့ဒါကျွန်တော်တို့ရဲ့အားနဲ့ချက်ကျွန်တော်တို့အားလုံး ချဖို့ဘာနဲ့တက်တင်ပြမှာလဲကျွန်တော်တို့ဒီနေ့ဆင်းဆိုတဲ့တစ်ပင်ကမီးထွက်တယ်ဆိုရင်လောင်သားတွေပါတယ်ကျွန်တော်တို့တက်တင်ပြတယ်တစ်ပင်နဲ့မရှိရင်အောက်ဆီဂျင်မရှိတော့ဒီတစ်ချက်တော့မရဘူးလို့ကျွန်တော်တို့တက်တင်ပြတယ်တမန်တော်ရဲ့လက်ထက်မှာဒါတွေမပေါ်သေးတော့ဘာနဲ့တက်တင်ပြမှာလဲတော့မင်းတို့တက်နေတယ်ခဏခုနဲ့တမန်တော်ဘယ်လိုကပုံတော့တော့နားလည်ပါလေနားလည်လဲနားမလည်လဲဆိုတာကြည့်လိုက် င်းကဒုတိယတစ်ကြိမ်ဒီပင်ပါပေါ်ပြန်တက်လာတာအဲ့ဒါလည်းဆိုတက်လာကုရ်အာန်ကိုလက်တွေ့ကျင့်သုံးပြီးတပ်ပင်ပြဖို့တက်လာအင်ရှာအလ္လာဟ် ثم ان شاء الله အလရှမြတ်ကျွန်တော်တို့တောက်ဖိပေးတနာတော့ပါအာမင်အာမင်တိုက်တယ်ကိုပါဆာမှာဖတ်လိုက်တဲ့အာယတ်ဆူရာ52ကျွန်တော်တို့အာယတ်52မှာ ذلك أوحينا إليك روحا من أمرنا ရှင်းတမန်တော်များထံဝဟီပူထခဲ့တဲ့နီလာအတိုင်းနဲ့ငါရှင်ကအတင့်ထားမိမိရဲ့စီမင်းထဲမှာပါဝင်တဲ့ရူးကိုဝဟီအဖြစ်နဲ့ပူထပေးခဲ့တယ်တမန်တော်မြတ်ပြီးတော့ပြီးတော့ပြောတယ်မာကွန်တတဒရီမလ်ကီတာဘူဝလ်အီမန်နဲ့အဲ့ဒါက point ပဲအဓိကအခြေခံပဲ အစ္စလာမ်ဘာလဲဆိုတာနားလည်ဖို့အကောင်းဆုံးသောအစိတ်ပိုင်ပဲဘာတော်နေတယ်ကြည့်လိုက်အတိတ်တမတော်ဟာဝဟီကိုမရရှိမီအရင်ကမိမိဘဝကိုဘယ်ဥပဒေပေါ်အခြေခံပြီးတည်ဆောက်ရမလဲပြီးတော့ဘဝတည်ဆောက်မှုအတွက်အခြေခံယုံကြည်ရမယ့်အချက်ကဘာလဲဆိုတာအတိတ်တမတော်မသိဘူးတဲ့ကျွန်တော်တို့တမန်တော်ရဲ့သိတယ်တမန်တော်အသက်40မှာတော့ဘဝကြားတယ်ဆိုတာအသက်40ရှိတဲ့တမန်တော်ကိုပြောတယ် မင်းကမင်းဘဝတိဆောက်ရမယ်လမ်းတော်ဥပဒေဘာလဲမသိဘူးလေဘာယုံကြည်ရမယ်မှမသိဘူးလို့ပြောဒီနေရာမှာသိရှိခြင်းဆိုတာကိုဒရာယတရီဆိုတဲ့မစဒါကတရိယာပွားနာကဒီရာယာဆိုတဲ့စကားလုံးနဲ့တုံးထားအဲ့ဒီဒီရာယာဆိုတဲ့စကားလုံးမှာကျိုးသားအထောက်မှုနဲ့ကြံစီစိတ်ကူးမှုဆိုတဲ့သဘောတရားတွေပါဝင်တယ် တူအရုစ်အဘိဓာနဲ့မာကာယစ်အဘိဓာဒီမှာကျွန်တော်တို့အဲ့ဒီအတိတ်ကိုပွင့်ဒါကြောင့်ဒေရာယာဆိုတဲ့သိရှိခြင်းမှာလူသားရဲ့လုံလစိတ်ထုံမှုမှုနဲ့ဘဝအတွေ့အကြုံဒါမှမဟုတ်ဘဝတုတ္တဆိုတဲ့သဘောတရားကိုပါဝင်နေဟာဆိုတော့ကဒီနေရာမှာတခြားလူတွေကိုမစုံနဲ့တဲ့တမန်တော်တွေလိုမဟာလူသားတွေတော့မိမိတို့ယက်တီရမယ်လူဘဝ တရားစင်းတဲ့ဥပဒေနဲ့အခြေခံယုံကြည်ချက်ကိုကိုယ်တိုင်မဖန်တီးနိုင်ဘူးလို့ကုရ်အာန်ကပြောနေတာဒီလက်ပို့ပြီးတော့ပြည့်စုံအောင်ပြောရရင်လူယဉ်ကျေးမှုနဲ့လူကိုကျင့်တရားလူသားတန်တဲ့အပြုအမူအကျင့်ကြံပြီးတော့လူဖြစ်မှုကိုအပြည့်အဝပုံပေါ်နိုင်တဲ့ဘဝလမ်းညွန်ကိုဘယ်လူသားကမှမိမိစိတ်ကြိုက်ပြတ်ထန်းဝင်မရှိဘူးလို့ကုရ်အာန်ကပြောတယ် ပြတ်ထားလို့လည်းမရဘူးလို့ပြောနေတာဒါဟာလူသားတို့တရားတော်ပွဲအလုံးအရေးကြီးတဲ့ကုရ်အာန်ကိုတရားပဲဒီနေရာမှာကျွန်တော်စကားဆက်လို့ပြောပြခြင်းတယ်အကယ်၍များယဉ်ပြီးတယ်မာကြောက်တယ်လို့ထင်ဖွင့်လို့ကြမပြောမပြီးမတိမမီဆိုတဲ့စကားအရာပဲဆိုလိုအရာပဲကျွန်တော်ပြောပြမယ်ဟုတ်လားဒီကနေ့လူသား ဘဝလမ်းကုန်ဖြစ်တဲ့ကုရ်အာန်ကိုပို့ချနေတဲ့လူတွေလိုက်နာနေတဲ့လူတွေအနေနဲ့ national culture လို့ခေါ်တဲ့အမျိုးသားရေးယဉ်ကျေးမှုကိုရှေ့တန်းမတင်ကြဘူးအလွန်အရေးကြီးပါဦးစားမပေးမိရဖို့လိုတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟောပြောနေတဲ့တရားကကုရ်အာန်ကအရပ်အမျိုးသားတွေစီကနေကျွန်တော်တို့ဒသိရရှိခဲ့ကြတယ်တမန်တော် အဲ့ဟာအရပ်အမျိုးသားဆိုတာတကမ္ဘာလုံးကသိတယ်အရပ်အမျိုးသားရင်းနဲ့အရပ်ပြည်ကျေးမှုကိုကောင်းကောင်းသိထားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုကုရ်အာန်ကဘာပြောလဲဆိုမာကွန်တတဒရီမလ်ကီတာဘဝလ်အီမန်ကိုဘဝယက်တရားမရှိနေကိုမသိဘူးလို့ပြောတယ်ဘာလဲတမန်တော်ဟာအရပ်ပြည်ကျေးမှုတော့မသိဘူးလားကျွန်တော်မင်းဟာလားဘာကြောင့်ဒီလိုပြောတာလဲဟာရှင်းတယ် ကိုရရဲ့အခြေခံဝါဒက national culture မဟုတ်ဘူး nationalism မဟုတ်ဘူး human culture အလို ဘောင်ထဲမှာနေမယ်ဆိုရင်ကျွန်တော်တို့လောက်မိုက်တဲ့ကောင်ကဘာမှတယောက်မှရှိမှာမဟုတ်ဘူး။အကြောင်းမှရှိမှာမဟုတ်ဘူး။ဟဲ့လား။အမျိုးသားရေးရည်ကျဲမှုကိုတိတ်ထားတယ်။အရပ်အမျိုးသားဖြစ်တဲ့တမန်တော်ကိုပြောနေတယ်။ဘာကွန်တတဒရီမလ်ကီတာဘူဝလ်အီမန်။ဒါနဲ့တော့ကျွန်တော်တို့ရဲ့လုံးရက်တွေကျွန်တော်တို့ရဲ့ကျင့်သုံးမှု ရှမ်းရဲ့လမ်းစဉ်ပေါ်မှာအနုသားရေးရည်ကြီးမှုရောက်လာစဉ်းစားကြည့်ကျွန်တော်ဘလို့မှမပုတ်ခတ်ဘူးကျွန်တော်အမှန်တိုင်းပြောတာအမှန်တိုင်းပြောတာဟာအဲ့တော့ကုရ်အာန်အရာမြေတိအနုသားရေးရည်ကြီးမှုမဆိုနံပါတ်1အစ္စလာမ်ယုံကြည်ချက်မဟုတ်ဘူးဆိုတော့သိရတယ်ဟုတ်တယ်နော်အဲ့ဒါ ဖြစ်တဲ့ဂျူပါကြီးဝတ်ထားတဲ့တမန်တော်ကိုပြောနေတာလေမာကုလတတ္တိပတ်ကိလပ်လေဆိုမလိုလေးစားတဲ့တမန်တော်ကိုပြောတာလေမောင်းစိတ်ထားတဲ့တမန်တော်ကိုပြောတာလေဟုတ်လားမာကုလတတ္တိမလ်ကိလပ်ဝရတ်အီမန်နဲ့ယုံကြည်ချက်ပါလေဘယ်လမ်းနဲ့ပေါ်ရတရားမင်းမသိဘူးအလကားပြောအလာမတရားပြောတာဟုတ်လားအလာမတရားပြောတာနံပါတ်1 လူသားတို့တရားလုံးနဲ့ဆိုင်တဲ့ဥပဒေစည်းမျဉ်းအဖြစ်မရှိနိုင်ဘူးဘယ်လေးကအလုံးသားရေးရည်ကြည်ဘူးပါအဲ့ဒီအလုံးသားရေးရည်ကြည်ဘူးကအရပ်ပဲဖြစ်ဖြစ်အိန္ဒိယပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အမေရိကပဲဖြစ်ဖြစ်ရှမ်းပဲဖြစ်ကြိုက်တာဖြစ်ဖြစ်ချင်တာဖြစ်လူသားတရားလုံးနဲ့ဆိုင်တဲ့ဥပဒေစည်းမျဉ်းမဖြစ်နိုင်ဘူးလို့ကိုရာကပြောတယ်ရှင်းရှင်းလင်းလင်းမိမောက်ဖို့ပြအကယ်၍များ လူချင်းချင်းမင်းတို့အနေနဲ့ဖွင့်ပြမယ်ဆိုရင်အထူးသဖြင့်ပလီမာတာဝန်ရှိတဲ့လူတွေအနေနဲ့ဖွင့်ပြမယ်ဆိုကျွန်တော်နောက်နောက်တရားဟောတဲ့အခါအခုဝေစားစီရင်ပုံမျိုးကျွန်တော်ပုံပွတ်တော့ဖွင့်ပြမယ်ဆိုဘာကြောင့်လဲကျွန်တော်ဒီလူသားဘာသာဖြစ်တဲ့ကုရ်အာန်ကိုကျင့်သုံးလို့ပါဆိုတော့ဟောဖို့ဗီဒီယိုကနေကဘာကိုပြကျွန်တော်ဟာအလို့သားယဉ်ကျေးမှုကျင့်သုံးနေတဲ့ ကုရ်အာန်ဝါဒီမဟုတ်ဘူးတဲ့လူသားဝါဒကိုကျင့်သုံးတယ်ဟောတလင်နာစ်တဲ့ဟာလားအဲ့တော့တကယ်တရားတစ်ဖြစ်ပြောလိုက်အလုံးသားရဲ့ယဉ်ကျေးမှုဟောဥဒပိဋကစကားဆိုရင်အဲ့ဒါယဉ်ကျေးမှုဥဒမပိတ်တဲ့ဘူးလားတရားတစ်ဖြစ်ပြောကျွန်တော်တို့အသက်ထက်ဘက်ကချင်းမြင်လို့တဲ့တမန်တော်ရဲ့ယဉ်ကျေးမှုလေဘာနဲ့လဲမလဲပြော မဖြစ်နိုင်ဘူးကုရ်အာန်ကပြောတာဟာဒါကြောင့်လူတွေဝင်တရားလုံးအဖွဲ့လမ်းညွှန်ဖြစ်တဲ့ကုရ်အာန်အသိပညာတွေကိုပို့ချတောင်းဝင်နေတဲ့အမျိုးသားရေးယဉ်ကျေးမှုတစ်ခုကိုမိမိအတွက်မဖြစ်မနေကန့်တတ်ကျင့်သုံးတာကုရ်အာန်လမ်းကြောင်းနဲ့မညီညွတ်ပါဘူးလို့ပြောပြလူဖြစ်ချင်း ထမ်းဆောင်နိုင်မှာမဟုတ်ပါဘူး။ဟဲ့။ဒါပေမဲ့လို့ကုရ်အာန်ကအဲ့ဒါကျွန်တော်တို့ကိုအခြေခံနေတယ်ကျွန်တော်အခြေအောင်ပြောတယ်။ကုရ်အာန်ကကျွန်တော်တို့ကိုရင်ကျေးမှုတစ်ခုနဲ့ပတ်သက်လာရင်ဘယ်လိုမျိုးတုံ့ပြန်တယ်လဲဆိုတာလည်းရှိသေးတယ်ကုရ်အာန်ထဲမှာမထင်လိုက်နဲ့ကုရ်အာန်ဟာဘယ်တော့မှ ဆိုတာကဘယ်လိုပြတယ်လဲဆိုတာကျွန်တော်ပြောပြတယ်ကျွန်တော်တော်တော်လေးမောနေဒါကြောင့်မလို့ဒါလေးပြောပြပြီးကျွန်တော်အဆုံးသတ်ဆူရတ်အယ်ဟူဂျူရာအတွင်းဆောင်များကံကတန်တာတင်49အာယတ်73မှာကုရ်အာန်ကဖော်ပြယာအယူဟန်နာစ်တဲ့ခေါ်လိုက်တာအိုးလူအနွယ်ဝင်တို့လူအနွယ်ဝင်တို့ကဲပြောရှားတဲ့လူအနွယ်ဝင်ပဲကရင်လက်လူအနွယ်ဝင်ပဲ ကျွန်တော်ကဟိန္ဒူစတာနီကျွန်တော်ခန်းအာရှက်စရာကျွန်တော်နိုင်ငံသားမပေးမပေးနဲ့ဟောကျွန်တော်ဘာလူမျိုးဆိုတာပြောရရမယ်လေအဲ့ဒါကျွန်တော်နှာခေါင်းကိုကြည့်ပါကျွန်တော်ကခန်းဟိန္ဒူစတာနီကျွန်တော်ကဟဲ့လားအဲ့တော့အခုဒီမှာခေါ်လိုက်တာကယာယောနတ်လို့ခေါ်ရတယ်ဟိန္ဒူစတာနီလည်းပါတယ်ပဋ္ဌာန်လည်းပါတယ်ကျူလီယာလည်းပါတယ်ဆူတီလည်းပါတယ် ဘင်္ဂါလီလည်းပါတယ်မြန်မာလည်းပါတယ်ရှမ်းလည်းပါတယ်ကချင်လည်းပါတယ်ထိုင်ဘက်တော့မဆုံးနိုင်ဘူးအကုန်ပါဟဲ့လားအလာကခေါ်လိုက်တာနော်အဲ့ဒီလိုကုရ်အာန်ရဲ့တလုံးတလုံးမြင်လိုက်ကြည့်ရခေါ်လိုက်တာယာယူဟန်နာပြောတော့ဘာပြောလဲဆိုအင်နာခလကနာကုမေရဒကရီဝအွန်ဆာဟဲ့လားအဖိုးနဲ့အမဆိုတဲ့ဇုံွယ်ကနေငါအရှင်မင်းတို့ဖြစ်ထွန်းစေတာ ထားပြီးထွက်စီပြီးတော့တခါအဲ့ဒီလူမျိုးမှုတစုချင်းကနေပြီးတော့မျိုးလွယ်အတိအကျအဖြစ်စိတ်ချပေးတယ်ဒီနီလာကိုစီမံပြီးတော့တဲ့အလရှင်မြတ်ကအတင်းတော့အချင်းချင်းတအူးလက်တအူးအုပ်စုတစုနဲ့တစုအပြန်အလှန်အတိမပြုနားလေပေးချဖို့ရဖြစ်တယ် နားလည်ပြရမယ်ကျွန်တော်လမ်းပါကုလာဝတ်ထားတဲ့ပုံကိုတွေ့လဲနားလည်ပြရတိုက်ပုံဝတ်ထားတဲ့လူတွေ့လဲနားလည်ပြရမှာပဲဟုတ်လားအော်ဘောင်းပြီးဝတ်ထားတဲ့ပုံကိုတွေ့ရင်လဲနားလည်ပြရမှာပဲဟာဘုံမဆိုဘယ်လိုတာရင်ကျင်းမှုပုံမဆိုအတိမပြောရမယ်တဲ့အပြန်လားဟုတ်လားပြောပြီးတော့ပါ ကျွန်တော်တို့ကတော့ဟာဟုတ်ပြီပေါ့ထောက်ထားရကိုရကတော့ဟောထားတာငါတို့ရဲ့လူသားရေးတော့မရဘူးဆက်တော်တယ်အင်နာအကရမကုမ်အင်ဒ်လာဟ်အတ်ကာကုမ်နေအမန် အဲ့ဒါအလရှင်မြတ်ပြဌာန်းထားတဲ့လူသားဝါဒအခြေခံစင်းရင်းတွေအရာတွေမိမိတို့ရဲ့ကိုယ်ရည်ကိုယ်သွေးတွေကြဆင်းမသွားအောင်အဲ့ဒီကိုယ်ရည်ကိုယ်သွေးတွေဖုံဖြိုးတိုးတက်လာအောင်အလလမ်းညွန်မှုအဖြစ်ဆောင်စည်းတဲ့ဒူဝေဒါလေးအလခံပါမှာဘုံအရှိဆုံးလို့ဘယ်လိုမျိုးဖြစ်လို့ဘုံတိတ်ခါရှိတယ်လို့အလမပြတ်ထန်တာဘူးအလလမ်းညွန်မှုကိုကျင့်သုံးခြင်းအဖြစ် မိမိအရေးပွဲဖုံဖြိုးအောင်လုံးမသာလေအလ္လာဟ်ရဲ့စီမင်းအရာဂုံတိတ်ခါအရှိလုံးဖြစ်မှာလို့သင်တာပြောရရင်ဘူးနိုးကြီးဝါတော့ကိုယ်ကတက်ခဲ့ပလိုက်တာစကလုံးလေးနည်းနည်းလေးထိတိရောက်တက်ခဲ့ပြီးတော့အလ္လာဟ်ပြောတယ်အင်နာလောဟာအလီမခဘီရ်အမှန်ကားလေအလ္လာဟ်ရှိဟာအသိပညာအလုံးစုံနဲ့တရင်ချက်နဲ့အလုံးစုံတို့စိုးပိုင်တဲ့အရှင်ပါ ဘာကြောင့်ပြောရတာလဲအင်းလောက်ဝါအလီကိုခတ်ပြီးကျွန်တော်တို့ကအကြောင်းပြပြီလေအလာရဟိုရင်ကျင်းမှုလေးကဒီနေရာမှာလုံနေလို့ဒီတိုင်းပြည်နဲ့ကဘုလိုဖြစ်လို့ဒီလိုဖြစ်အဲကြောင့်အလာတော့ကအင်းလောက်ဝါအလီကိုခတ်ပြီးဘာအတိလုံးလဲငါ့ကိုဘာမှအကြောင်းမပြဘူးနောက်တစ်ခုကဒီမှာဗာပြနေတယ်လေပုံမလေးလေးနဲ့အမှန်တိုင်းပြောရမယ်ဆိုလူသားတွေဘယ်အမျိုးသားထုထဲကပဲဖြစ်ပါလိမ့် အဲ့ဒီအမျိုးသားရေးရည်ကျင်းမှုကိုရှေ့တန်းမတင်ကြဘူးအလကပြောတာပြီးတော့အဲ့ဒီအမျိုးသားရေးရည်ကျင်းမှုဆိုတာတကယ်တော့မျိုးသူစုတစုစီကတခြားမျိုးသူစုတွေကိုအတိအမှပြုကြဘူးတကယ်ဆိုရင်အုပ်စုတိုင်းရဲ့ဂုံတိုက်ခအုပ်စုတိုင်းရဲ့မြင့်မြတ်တည်ကြည်မှုဆိုတာတဲ့အလပြတ်ထန်းထားတဲ့လူသားဝါဒပူသားပြုတဲ့ဘဝလမ်းညွန်အားဖြင့်တာအကျိုး ဖြစ်ပေါ်တယ်လို့ဆိုတာအဲ့ဒါကိုအစ်လောက်တော့အလေးမခပေးလို့ပြောအကျိုးဆက်ကအလာရှင်ပဲပြတ်ထားလို့ရတယ်လို့ပြောတယ်ဟာပြီးတော့ကျမ်းမြတ်ကုရ်အာန်ဟာတဲ့ကမ္ဘာလူသားထုတ်တရက်လုံးနဲ့အဲ့ဒီလူသားထုတ်ပြီးတော့ဘယ်လူမျိုးနဲ့မဆိုလိုက်ဖတ်တယ်လို့အင်းဘောအလီမခဘီကပြနေတာဟာအလာရှင်အကျွမ်းမဲ့စီတယ်အကျွမ်းမဲ့ကြားတယ်ဒါတော့ကလေးနဲ့ ကျွန်တော်တို့သိတယ်မဟုတ်ဘူးအမတန်လေးနဲ့တဲ့သဘောတရားကိုအင်နဘောအလီကုခဘီထဲမှာအလာကထည့်ပေးတာဟာဘုရားရည်နဲ့ပတ်သက်တဲ့စီးနေအဲ့ဒီစီးနေကိုပြတ်ထားနိုင်တဲ့အရေးချင်းဟာလေအလာမှာပဲရှိတယ်လို့ပြောတာဘာကြောင့်လဲဆိုတော့အလီမ်ဆိုတဲ့သုံးလုံးပုံနဲ့ခဘီဆိုတဲ့သုံးလုံးပုံဟာ ကျွန်တော်တို့အတိုင်းအဆမရှိတန်တမှုမရှိဆိုတဲ့သဘောတရားပေးဟာကျွန်တော်တို့ ismu sifat လို့ခေါ်တယ်အလရှင်မြတ်ကအဲ့ဒီလိုမျိုးသိတာတဲ့ဟာလားအဲ့တော့ကျွန်တော်တို့ဒီနေ့စင်းမင်းတစ်ခုပြတ်ထန်းလိုက်တယ်လူကြီးမင်းတို့တက်တာမှာကြုံတွေ့ခဲ့ရမှာပါဟာလား ကျွန်တော်တို့လူသားတွေပြတ်ထားလိုက်တဲ့စီးရင်တွေဟာတစ်ချိန်ချိန်မှာဘယ်လိုမျိုးကြဆင်းပြီးတော့အဲ့ဒီပြတ်ထားတဲ့လူတွေကိုအဲ့ဒီစီးရင်ကိုအဲ့ဒီလူအဆောင်အောင်တော့တခါတည်းနဲ့ပြူကြအဖတ်တယ်မရအောင်ပြူကြအဲ့ဒါဘာကြောင့်လဲကျွန်တော်တို့ကအလီမွန်ခဘီးမဟုတ်ဘူးအလ္လာရှင်မြတ်ကတည်းကအလီမွန်ခဘီးဖြစ်တယ်ပြတ် ကျွန်တော်တို့ကဥပဒေတစ်ခုပြတ်ထားလိုက်ဒီပေါ်ကနေဒါကကောင်းတဲ့အကျိုးရလာရမယ်ထင်မြင်ချက်နဲ့ရေးတာအလကားပြောတယ်ငါထင်မြင်ချက်နဲ့ရေးတာမဟုတ်ဘူးငါအလီဘခဘီလည်းအလကားပြောငါပြက်ပြက်ထင်နေမြင်လို့ငါပြတ်ထားတာဟာအချိန်လုံးကကဘာပေါ်မှာဟာလားစစ်အေးတိုက်ပွဲဆိုတာလူချင်းမင်းတို့ကြုံဘူးလေကျွန်တော်တို့ဆိုဗီယက်ယူနီယံဆိုတာကိုကျွန်တော်တို့ဂရက်တီမမေးလေလေ ဖြစ်မလားအဆိုးဖြစ်မလားဆိုတဲ့မှတ်ကြောက်ကကုရ်အာန်လို့ပြောကျွန်တော်တို့ပွေးခေါ်လို့ရခင်ဗျကုရ်အာန်နဲ့စမ်းစစ်ကြည့်ရမယ်လို့ကျွန်တော်တို့သင်တာပါအဲ့အဲ့ဒါကြောင့်ကျွန်တော်တို့အားလုံးဒီအလရှင်မြတ်ပြဋ္ဌာန်းထားတဲ့လူသားဝါဒဆိုတဲ့အစ္စလာမ်ပေါ်မှာယက်တည်နိုင်ကြဖို့ရကျွန်တော်တို့ဒီကနေ့ကစပြီးလူသားဝါဒဝါဒဘက်ကိုရှင်းရှုကြပါလို့တိုက်တွန်းဖို့ဆိုရင် چنوئے پہما بھولا جنا لے وآخر دعوانا ان الحمد للہ رب العالمين الرحمن الرحیم مالک یوم الدین ایاکا نعبد و ایاکا نستعین اہدن السراط المستقیم سراط الذین انحمد علیہم غیر المقدوب علیہم والدبالین آمین ان اللہ و ملائکتہ یسنون علی النبی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 တိဆောက်ပုံပေါ်နိုင်ကွမ်းချင်းမြင်တော်မူပါစေ။အာမင်။အလရှင်မြတ်ကျွန်တော်တို့အားလုံးရဲ့အခက်ခဲအကြက်တဲမှန်သမျှကိုဖယ်ရှားပေးသနာပြီးတော့လွယ်ကူမှုနဲ့အစားထိုးပေးတော်မူပါစေ။အာမင်။ရှေးလုံးကဝယ်လုံးတိဆောက်ခဲ့ကြတယ်။ကျွန်တော်တို့ရဲ့ဆွေမျိုးသားချင်းတွေကျွန်တော်တို့ရဲ့ဘိုးဘွားတွေအစ္စလာမ်နဲ့ပတ်သက်ပြီးတော့စွမ်းစွမ်းတမန်တိုးသားပန်းသားအားထုတ်ခဲ့တဲ့ပုဂ္ဂိုလ်အားလုံးရဲ့ လုံဆောင်မှုကိုအလရှင်မြတ်နှိမ့်မြို့သဘောတူလက်ခံတော်မူပါစေ။အင်နလ္လာဟ်ယာမူဘီလ်အဒလ်ဝလ်အီဆန်ဝအီတာအီလ်ကူရ်ဘာဝယန်ဟာအနီလ်ဖာရှာအီဝလ်မွန်ကာရီဝလ်ဘာဘ် يعيشكم لعلكم تذكرون فاذكروني أذكركم واشكروا لي ولا تكفرون